ခန်းကြီး122အငယ်1မှ4ငါတို့သည်သာရဖျား၏အိမ်တော်သို့တွားကြကုန်အံ့ဟု သူတစ်ပါးတို့သည် ပြောကြသောအခါငါသည်ဝမ်းမြောက်ခြင်းရှိ၏အိုယေရုရှလင်မြို့တင်ဤတကားတို့အတွင်း၌ငါတို့သည်ရပ်၍နေကြလိမ့်မည်ယေရုရှလင်မြို့သည်စိစက်သောမြို့ကဲ့သို့တည်၏အမျိုးအနွယ်တို့သည် ထိုမြို့သို့တက်ကြ၏ ဣသရေလအမျိုးထုံးစံရှိသည့်အတိုင်းဒါဝရဘုရား၏အမျိုးအနွယ်တို့သည်ဒါဝရဘုရား၏နာမတော်ကိုချီးမွမ်းခြင်းငှာတက်သွားကြ၏အငယ်9မှ9ထိုမြို့၌တရားစီရင်ရာပလင်ဒါဝိမင်းမျိုး၏ယာစပလင်တို့သည်တည်ကြ၏ယေရုရှလင်မြို့ငြိမ်ဝတ်မိအကြောင်းဆုတောင်းကြလော့ထိုမြို့ကိုမျက်နှိုးစုံမဲ့သောသူတို့သည် ချမ်းသာရကြပါစေသော သင်၏မြို့ရိုးအတွင်း၌ငြိမ်ဝပ်ခြင်းသင်၏ဘုံဗိမာန်တို့၌ချမ်းသာခြင်းရှိပါစေသောသင်၌ငြိမ်ဝပ်ခြင်းရှိပါစေသောဟုငါသည်ညီကိုအတွက်အဆွေခင်မွန်းတို့အတွက်ပြောဆိုပါမည်ငါတို့ဘုရားသခင်သာရဘုရား၏အိမ်တော်ကိုထောက်၍သင်၏အကျိုးကိုရှာပါမည်